ဂလာတိဩဝါဒစာအခန်းကြီး6အငယ်1မှ9ဤကိုယ်တို့လူသည်တတိလိ၍တစုံတစ်ခုသောဒုစရိုက်ကို ပြုမိလျင်ဝိညာဉ်စုကျေးစုကိုခံရသောသင်တို့သည်အပြစ်တွေးဆောင်ခြင်းနှင့်ကိုယ်တိုင်လွတ်မိအကြောင်းကိုကိုတတိပြုလျက်တိမ်မွေ့နူးညံ့သောသဘောနှင့်ထိုသောသောသူကိုမဆ၍သူ၏နေရာ၌တည်မြဲတည်စေပြန်ကြလော့ထမ်းရွက်เสียဝန်ချင်းတို့ကို အချင်းချင်းကူညီ၍ထမ်းရွက်သောအပြင် ခရစ်တော်၏တရားကိုကျင့်ကြလော့အချင်းသူသည်ဘာမျှမဟုတ်ဖဲလျက်ဤမျှလောက်ငါဖြစ်သည်ဟု စိတ်ထင်လျင် ထိုသူသည် ကိုကိုလှည့်ပြားသောသူဖြစ်၏လူတိုင်းကိုပြုသောအမှုကိုစစ်ကြောစေတို့ပြုလျင်သူတစ်ပါး၌မဆိုဘဲကို၌သာဝါကြွားဝမ်းမြောက်เสียအကြောင်းရှိလိမ့်မည်အဘယ်ကြောင့်နည်းဟုမူကားလူအသီးသီးတို့သည်မိမိတို့ဝန်ကိုဆောင်ရွက်ရကြမည် အငယ်6မှ30နှုတ်ကပတရားကိုသင်တော်သူသည်သင်ပေးသောသူအားကောင်းသောအရာရှိသမျှတို့ကို ဝေမျှစေအလွဲမယူကြနှင့်ဘုရားသခင်သည်မထီမဲ့မြင်ပြုခြင်းကိုခံတော်မမူလူသည်မျိုးစေ့ကျဲသည့်အတိုင်းအတိအနှံကိုရရလိမ့်မည်မိမိဇာတိပဂရိ၌မျိုးစေ့ကျဲသောသူသည်ဇာတိပဂရိအားဖြင့်ပုတ်ပြက်ခြင်းအတိအနှံကိုရရလိမ့်မည်ဝိညာဉ်ပဂရိ၌မျိုးစေ့ကျဲသောသူသည် ဝိညာဉ်ပရိအားဖြင့်ထာဝရအသက်ရှင်ခြင်းအတိအနှံကိုရည်ရလိမ့်မည်ငါတို့သည် အာမလျော့စိတ်မပြတ်ဘဲကောင်းသောအကျင့်ကိုကျင့်ကြကုန်အံ့ထိုတို့တည်ကြည်၍ကျင့်လျင်အချိန်တန်သောကာလ၌အတိအနှံကိုရည်ရကြလိမ့်မည်ထိုကြောင့်ငါတို့သည်အစဉ်တင့်သည့်အတိုင်းယုံကြည်ခြင်းအိမ်သူအိမ်သားတို့၌အထူးသဖြင့်ယေရှုပြုလျက်ခတ်သိမ်းသောသူတို့အားယေရှုပြုကြကုန်အံ့ အငယ်7မှ18အဘယ်များလောက်ကြီးသောစာကို ကိုလက်နှင့်တင်တို့အားငါရေးလိုက်သည်ကိုတင်တို့မြင်ကြ၏မိမိတို့အသွေးအစဉ်တင့်တယ်စေခြင်းသော သူရှိသမျှတို့သည် ခရစ်တော်၏လက်ဝါးကတိုင်ကြောင့်ခံရသောညှင်းဆဲခြင်းနှင့်မိမိတို့ကင်းလွတ်လို၍တင်တို့ကိုအယေပြားလိခြင်းကိုခံစေခြင်းဟာအနိုင်ထက်သွေးဆောင် တတ်ကြ၏အယေပြားလီးခြင်းကိုခံသောသူတို့သည်ပညာတရားကိုကိုယ်တိုင်မကျင့်သည်ဖြစ်၍တင်တို့၏အသွေးအဆင်းကိုအမိပြုလျက်ဝါကြွားလို၍တင်တို့ကိုအယေပြားလီးခြင်းကိုခံစေခြင်းငှာအလိုရှိကြ၏ငါဖြစ်လျင်ငါတို့သခင်ယေရှုခရစ်လက်ဝါးကတိုင်တော်မှတပါအဘယ်အရာ၌မျှ ဝါကြွားခြင်းမရှိပါစေနှင့် ထိုလဝကတိုင်တော်မှာဤလောကသည်ငါအဖို့ရိုက်ထားခြင်းကိုခံလျက်ရှိ၏ငါသည်လည်းဤလောကအဖို့ရိုက်ထားခြင်းကိုခံလျက်ရှိ၏အကြောင်းမူကားယေရှုခရစ်ထံ၌အယေပြားလှီးခြင်းအကျိုးမရှိ မခံဘဲနေခြင်းလည်းအကျိုးမရှိတရဝါတိဖြစ်ခြင်းသာအကျိုးရှိ၏ဤဤဥပရိသအတိုင်းကျင့်တော်သူ ရှိသမျှတို့အပေါ်၌၎င်း ဘုရားသခင်ဤဒေလအမျိုးအပေါ်၌၎င်းငြိမ်သက်ခြင်းနှင့်တနာတော်မူခြင်းတက်ရောက်ပါစေသောယခုမှစ၍အဘယ်သူမျှငါတို့ကိုမနှောက်ယှက်စေနှင့်ငါကို၌သခင်ယေရှု၏ဒဏ်ချေရာကိုငါဆောင်၏ညီကိုတို့ငါတို့သခင်ယေရှုခရစ်ဂျေစုတော်သည်တင်တို့ဤစိတ်နှလုံး၌ရှိစေတည်းအာမင်ဂလာတိဩဝါဒစာပြီ